ဂျေဟန်ခရင်ခန်းကြီး3အငယ်1မှ8ယူဒာလူတို့တွင်အရာရှိဖြစ်သောနီကိုဒေမီရှိသောပါရိရှဲတယောက်သည်ညအခါယေရှုထံတော်သို့လာ၍အရှင်ဖျားကိုရိုဒီပြတော်မူသောဤနမိတ်လက္ခဏာတို့ကိုဘုရားသခင်၏အခွင့်မရှိလင်အဘယ်သူမျှမပြနိုင်သည်ကိုအကျွန်ုပ်တို့သည်ထောက်၍ကိုရိုဒီဘုရားသခင်ထံတော်မှကြွလာတော်မူသောဆရာဖြစ်ကြောင်းကိုသိကြပါ၏ဟုလျှောက်တော် ယေရှုကဒုတိယမွေးခြင်းကိုမခံသောသူမည်သည်ကားဘုရားသခင်၏နိုင်ငံတော်ကိုမမြင်ရဟုငါအမှန်ကန်ဆိုသည်ဟု ပြန်၍မိန်တော်မူ၏နီကိုဒင်ကလည်းအသက်ကြီးသောသူသည် မွေးခြင်းကိုအဘယ်သို့ခံနိုင်ပါမည်နည်းအမိဝန်တဲသို့တဖန်ဝင်၍မွေးခြင်းကိုခံနိုင်ပါမည်လောဟုလျှောက်၏ယေရှုကလည်းယေနှင့်ဝိညာဉ်တော်မမွေးသောသူမည်သည်ကားဘုရားသခင်၏နိုင်ငံတော်သို့မဝင်ရဟုငါအမှန်ကန်ဆို၏ ဇာတိပဂိမွေသောအရာသည်ဇာတိပဂိဖြစ်၏ဝိညာဉ်တော်မွေသောအရာသည်ဝိညာဉ်ဖြစ်၏ဒုတိယမွေခြင်းကိုခံရမည်ဟုငါဟောပြောသည်ကိုအံ့ဩခြင်း မရှိနှင့်လေသည်အလိုရှိတိုင်းတောလာ၏လေ၏အတန်ကိုတင်သည်ကြားတော်လဲအဘယ်ရက်ကဖြစ်သည်အဘယ်ရက်သို့တောသည်ကိုမသိနိုင် ထိုနည်းတူဝိညာဉ်တော်မွေသောသူဖြစ်သည်ဟုမိန်တော်မူ၏အငယ်၉မှ၁၅ နိကောဒင်ကလည်းဤအမှုရာသည်အဘယ်သို့ဖြစ်နိုင်ပါမည်နည်းဟုလျှောက်ပြန်လျင်တပန်ယေရှုကတင်သည်ဣဒရေလလူတို့တွင်ဓမ္မဆရာဖြစ်လျက်ပင်ဤအမှုအရာကိုမတိတလောငါအမှန်ကန်ဆိုသည်ကားငါတို့သည် ကိုတိသောအရာကိုပြော၏ကိုမြင်သောအရာကိုတတ်သိခံ၏သို့တော်လည်းငါတို့၏တတ်သိခံချက်ကိုတင်တို့သည် မခံမြူကြမြေကြီးအရာကိုငါပြော၍တင်တို့သည်မယုံလင် ကောင်းကင်အရာကိုငါပြောသောအခါအဘယ်သို့ယုံကြလိမ့်မည်နည်းကောင်းကင်ဘုံကဆင်းသက်၍ကောင်းကင်ဘုံ၌ရှိနေသော လူသားမှတပါအဘယ်သူမျှကောင်းကင်ဘုံသို့မတက်ပြီးမောရှေသည်တော၌ငွေကိုမြှောက်ထားတဲ့ကဲ့သို့လူသားသည်မြှောက်ထားခြင်းကိုခံရမည်အကြောင်းမူကားထိုသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်သာရတက်ကိုရမည်အကြောင်းဒီ အငယ်16မှ21ဘုရားသခင်၏သားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရတက်ကိုရစေခြင်းဟံဘုရားသခင်သည်မိမိ၌တပါတီသောသားတော်ကိုစွန့်တော်မူသည့်တိုင်အောင် လောကီသားတို့ကိုချစ်တော်မူ၏လောကီသားတို့အားအပြစ်စီရင်ခြင်းဟံဘုရားသခင်သည်သားတော်ကိုဤလောကသို့စေလွတ်တော်မူသည်မဟုတ်လောကီသားတို့သည်ကိုယ်တော်အားဖြင့်ကယ်တင်ခြင်းသို့ရောက်မည်အကြောင်း စေလွတ်တော်မူ၏သားတော်ကိုယုံကြည်သောသူသည်အပြစ်စီရင်ခြင်းကိုမခံရမယုံကြည်သောသူမူကားဖျားသခင်၌တပါးတည်သောသားတော်ကိုမယုံကြည်သောကြောင့်ယခုပင်အပြစ်စီရင်ခြင်းကိုခံရ၏အပြစ်စီရင်ခြင်းကိုခံရကြောင်းကားအလင်းသည်ဤလောကသို့ဝင်၍လူတို့သည်မကောင်းသောအကျင့်ကိုကျင့်သောကြောင့်အလင်းထင်မောင်မိုက်ကိုတာ၍နှစ်သက်ကြ၏ဆိုးရုပ်သောအကျင့်ကိုကျင့်သောသူအပေါင်းတို့သည် အလင်းကိုမြင်ပြင်း၍ မိမိတို့အကျင့်၌အပြစ်ပါသည်ကိုမထင်ရှားစေခြင်းကအလင်းတို့မချင်းကပ်ကြတမာတရားကိုကျင့်တော်သူမူကားမိမိအကျင့်တို့သည်ဘုရားသခင်အလိုတော်နှင့်ညီသည်ကိုထင်ရှားစေခြင်းကအလင်းတို့ ချင်းကပ်သည်ဟုဟောတော်မူ၏အငယ်22မှ24ထို့နောက်မှယေရှုသည်တပည့်တော်တို့နှင့်အတူယူဒပြည်ခြေလက်သို့ကြွတော်မူလျှင် ထိုအရ၌တပည့်တော်တို့နှင့်တကွနေတော်မူ၍ဗတ္တိဇံကို ပေးလေ၏ယောဟန်သည်လည်းရှာလေမြို့နှင့်အနီးအဲနုံအရ၌ရေများသောကြောင့်ဗတ္တိဇံကို ပေး၍နေသဖြင့်လူများတို့သည် လာ၍ဗတ္တိဇံကိုခံကြ၏ယောဟန်သည်ထောင်ထဲသို့မရောက်သေးအငယ်25မှ28ထိုအခါယောဟန်၏တပည့်တို့သည်စင်ကြယ်ခြင်းကိုအကြောင်းပြု၍ ယူဒလူနှင့်ဆွေးနွေးညှင်းခုန်ခြင်းရှိကြသဖြင့်ယောဟန်ထံသို့လာ၍အရှင်ဖျားယော်ဒန်မြစ်တစ်ဖက်၌ကိုတော်နှင့်တကွရှိ၍ကိုတော်တက်တည်ပြီးသောသူသည်ဗတ္တိဇံကိုပေးလျက်နေ၏ထိုသူထံသို့လူအပေါင်းတို့သည်ရောက်ကြပါ၏ဟုလျှောက်လျင်ယောဟန်ကကောင်းကင်ဘုံမှပြီးတော်မမူလျင်လူသည်အဘယ်အရာကိုမျှမခံနိုင်ရာငါသည်ခရစ်တော်မဟုတ်ခရစ်တော်ရှိ၌ဆေလွတ်တော်သူဖြစ်သည်ဟုငါဆိုသည်ကို သင်တို့သည်ငါ၏တက်သည်ဖြစ်ကြ၏အငယ်29မှ36မင်္ဂလာဆောင်သူတို့သမီးကိုရသောသူသည် မင်္ဂလာဆောင်လူလင်ဖြစ်၏မင်္ဂလာဆောင်လူလင်၏အနားမှနေ၍သူ၏စကားကိုကြားရသောအဆွေခင်မွန်းသည်ထိုစကားတန်ကိုကြားသောအဖြစ်ဝမ်းမြောက်ခြင်းရှိ၏ထိုနည်းတူငါ၏ဝမ်းမြောက်ခြင်းပြည့်စုံ၏ထိုသခင်သည်တိုးပွားခြင်းရှိရမည်ငါမူကားဆုပ်ယုပ်ခြင်းရှိရမည် အထက်မှလာသောသူသည်အလုံးစုံတို့၏အထွတ်ဖြစ်၏မြေကြီးမှဖြစ်သောသူသည်မြေကြီးနှင့်ဆက်ဆံ၍မြေကြီးအရာကိုပြောတတ်၏ကောင်းကင်ဘုံမှကြွလာသောသူသည်အလုံးစုံတို့၏အထွတ်ဖြစ်တော်မူ၏။ယင်သမျှကြားသမျှတို့ကိုလည်းတက်တည်ခံတော်မူ၏။ထိုတက်တည်ခံချက်ကိုအဘယ်သူမျှမခံမယူ။တက်တည်ခံတော်မူချက်ကိုခံယူတော်သူသည်ကဘုရားသခင်သည်တစ္ဆာဆောင်တော်မူသည်ဟုသစိတ်ခတ်၏။ဘုရားသခင်ဆေလွတ်တော်မူသောသူသည်ဘုရားသခင်စကားတို့ကိုပြောဆိုတတ်၏ ထိုသူအားဘုရားသခင်သည်ဝိညာဉ်တော်ကိုအတိုင်းအရှည်မရှိဘဲပေးတော်မူ၏။ခမည်းတော်သည်သားတော်ကိုချစ်တော်မူ၍၊ခပ်သိမ်းသောအရာတို့ကိုသားတော်လက်သို့အပ်ပေးတော်မူပြီ။သားတော်ကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏။သားတော်ကိုပယ်သောသူမူကားအသက်ကိုမတွေ့ရ။ထိုသူ၏အပေါ်၌ဘုရားသခင်၏အမျက်တော်တည်နေသည်ဟုယောဟန်ဟောလေ၏။